بسم الله الرحمن الرحيم الحمد لله رب العالمين الذي أنزل القرآن هدى للناس وبينة من الهدى والفرقان يعني တောက်ကြဝတ်ပါနဲ့ဆလာတ်ကိုဒီပြတိဆောက်ခွင့်ရရှိရတဲ့ဘာぜဟူလာစုတောင်းပြီးအစ္စလာမ်ဝိကြောင်းတော်ရှိတာကိုရှိတဲ့ဘုချုပ်ကြီးအဖွဲ့ဝင်များတွေတော့ယနေ့ရောက်ရောက်လာကြတဲ့အမျိုးသားအမျိုးသမီးများအားလုံးတို့ကိုကျေးဇူးတင်ရှိကြောင်းနဲ့ ဘောင်ရှင်မြတ်ရဲ့အခမ်းတော်မှာဘောင်ကြီးမင်္ဂလာဖျားဖျားတက်ရောက်စေအောင်ဆန္ဒပြုပါယနေ့ကျွန်တော်တင်ပြမယ်ခေါင်းစဉ်ကမကြမီကာလမှာအစ္စလာမ်သာသနာဝင်တွေလက်ခံထားတဲ့ Eid al ဖစ်ပြီးတော့အီဒူလ်အဒဟာဆိုတဲ့အီဒီကြောင်းမှာဖြစ်ပါတယ်အဲ့ဒီအီဒူလ်အဒဟာကိုကျွန်တော်တို့မြန်မာနိုင်ငံမှာအများအပြည့်သုံးကြတာကတော့ဘောရဘာနီအိတ်လို့ခေါ်တယ်အရင်ကဆိုတော့ဘဂရီအိတ်လို့ခေါ်တယ်အဲ့ဒါတွေကဘယ်ရောက်လာလဲတော့ကျွန်တော်တို့တော့မသိဘူး အဲ့တော့အဲ့ဒီဒီမှာဘာမွတ်စလင်တွေအကောင့်တွေပေါ်ဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကဘာမှဝေဖန်မှာမဟုတ်ဒါပေမဲ့လို့အလောင်းရှင်မြတ်ကကျမ်းမြတ်ကုရ်အာန်မှာတတ်မှတ်ပြထားခဲ့တဲ့စနစ်စရာ သဘောတရားဥရေကတော့ကျွန်တော်တင်ပြဖို့တာဝန်ရှိတယ်အဲ့ဒီလိုအလာရဲ့ပြထားတဲ့ဥရေတာတွေနာညင်ပြက်တွေစနစ်ပြားတွေကိုကျွန်တော်တို့ကတင်ပြတဲ့အခါမှာသဘောကျနှစ်သက်ကြိုက်တဲ့လူတွေရှိတယ်လို့ မကြိုက်တဲ့အဲ့ဒါကပြဿနာပေါ့ဘာကြောင့်လဲဆိုတော့တမန်တော်မြတ်ကြီးမုဟမ္မဒ်ဆလ္လာလာဟူအလိုင်းဝဆလမ်ကိုရောမြတ်တမန်တော်ဆိုတဲ့ဝဲယာတုအမေခြင်းမခံရချိန်တော်ဟာအဲ့ဒီအချိန်မှာမုဟမ္မဒ်ဆိုတဲ့အမည်နဲ့အလွန်အာရက်ကဘာမှာကြော်ကြတဲ့အာရက်ကဘာမှာရှိတဲ့ လူတွေဟာမုဟမ္မဒ်ဆိုတဲ့ပုဂ္ဂိုလ်ကိုအင်မတန်လေးစားတယ်ကြီးညိုတဲ့မုဟမ္မဒ်ရဲ့ပြောဆိုချက်တွေကိုလက်ခံဒါပေမဲ့လို့အလောင်းရှိမြတ်ကနဗီရဆုလ်သမန်တော်အဖြစ်ခန့်အပ်ခြင်းခံရပြီးနောက်အလ္လာဟ်ရဲ့ဥပဒေတဝဟီကျမ်းမြတ်ကုရ်အာန်ကိုတင်ပြတဲ့အချိန်အခါမှာ သူ့ကိုအလွန်လေးစားတယ်ဆိုတဲ့လူတွေနဲ့တိုက်ကြပြီခဲ့ရတနာတွေတက်ခဲ့နောက်ဆုံးစစ်ပွဲကြီးဖြစ်ခဲ့ယနေ့ကျွန်တော်တို့ဟာလာအီလာဟ်အီလာဝါမုဟမ္မဒူရဆူလူလာဟူဖတ်တယ်ယုံကြည်တယ်လက်တွေ့လည်းအဲ့ဒီ တိုင်းဘဝကိုတည်ဆောက်ဖို့တာဝန်ရှိခနေ့မွတ်စလင်ဆိုတဲ့ပုဂ္ဂိုလ်တွေကအမျိုးသားတွေအမျိုးသမီးတွေဟာကျွန်တော်ပြောလေးရှိတယ်မိမိတို့ရဲ့ဘဝတည်ဆောက်တဲ့စီမှာကြားမြခေါ်တာနဲ့အချို့အချို့မှာဝဲနေတယ်အချို့အချို့မှာမကိုက်ဘူး ပြောလို့ရှိဒါပေမဲ့ခဏကျွန်တော်ပြောပါတော့ခဏအဲ့ဒီမွတ်စလင်ဆိုတဲ့လူတွေဟာကုရ်အာန်ကျမ်းမြတ်နဲ့ကိုက်ညီတဲ့အချက်လက်တွေရှိရဲဆိုတာကိုကျွန်တော်ပြောချင်တာဘာကိုက်တယ်လဲဆိုတဲ့ဟာကကျမ်းနာမြတ်ကုရ်အာန်စူရာနံပါတ်31 အာယတ်တော်20နဲ့တင်မှာအဲ့ဒီအာယတ်နဲ့ကျွန်တော်တို့နဲ့ကိုက်နေပါတွေ့ရတယ်အဲ့ဒီဥပဒေကဘာလဲဆိုတော့ဝါအိဒါကီလာလဟူမတ်တဘီူမာအန်ဇလဝါဟောလူဘယ်နတ်တဘီူမာဝဂျဒနာအလဟီအာဘာ အဲ့ဒီအာယတ်ကကျွန်တော်တို့ကဒီအာယတ်တော်ကဘာလို့ဆိုလိုတာလဲဆိုတော့ဝိဒါကီလာလဟူမတ်တဘီူမာအန်ဇလမောအဲ့ဒီလူတွေကိုအလားရှင်ပြပြထမ်းတဲ့ဥပဒေတကျွန်တော်တို့ဆိုတာကျမ်းစာကုရ်အာန်ပေါ့အလားရဲ့ဥပဒေကျမ်းစာကုရ်အာန်မှာပါတဲ့အတိုင်း Ateno Etariaru Ate Acha Pawachika Laina Chintong Jawa လို့ပြောကြီးခံရတဲ့အခါဘာပြန်ပြောလဲဆိုတော့ဘောလူပြန်ပြောတယ်ဘယ်နတ်တမီဟူမာဝဂျင်ဒနာအလိုင်အာဘာနာအစီပြောသလိုအလာရှင်မြပြခံတဲ့ဥပဒေနဲ့အညီ ဘဝတည်ဆောက်ပြီးအသေးချာလိုက်နာဆိုတာကိုမဖြစ်နိုင်ဘူးတဲ့။ဘာဖြစ်လို့လဲဆိုရင်တဲ့မာဝဂျက်တနာအလိုက်အာဘာနာငါတို့ရဲ့အဖေမေဘိုးဘွားဒီပေကလူတွေဘာလုပ်ခဲ့လဲဆိုတာကိုငါတို့မြင်တယ်အဲ့ဒီအတိုင်းနဲ့ငါတို့နေမယ်လို့ပြောတယ်။ဘုရားကုလေကသူတို့ဒီမှာအကြောင်းလို့အဲ့ဒါတော့တော့တိုက်တယ် သူများတော့မသိကျွန်တော်ကြိုက်အဲ့ဒါကြောင့်ကျွန်တော်တို့ဟာဓမ္မနာမြတ်ကြီးရဲ့ဓမ္မနာမြတ်ကြီးရဲ့နောက်လိုက်ဖြစ်တဲ့ဓမ္မနာမြတ်ရဲ့ဘဝတည်ဆောက်တဲ့စနစ်ကျွန်တော်တို့လည်းတက်ပြီးတည်ဆောက်အောင်ဖြစ်ဟောဓမ္မနာမြတ်ကြီးကဘဝလူသားတို့တရားလုံးကိုဘာပြောခဲ့လဲအများကြီးပြောခဲ့တယ် အဲ့ဒါအချက်တယ်ဆူရာဆူရာနံပါတ်20နဲ့နှစ်အာယတ်တော်40နဲ့6မှာဘယ်လိုပြဋ္ဌာန်းထားလဲဆိုတော့ဘာမှမပြတ်ပါဘူး န်တော်မင်းလူတွေအားလုံးကိုကြီးညာလိုက်အင်နမအနာနာဇီရ်အင်နမအနာလကုမ်နာဇီရ်မူဘီအာကိုရောမြတ်ဟာအတင်တို့ကိုသတိပေးတွင်ဆုံးမရာအသက်သာလျင် မာကိုတော်ပွင့်လာပြီဖြစ်အတင်တို့ကိုအင်နမလကွန်အနာလကွန်နဇီရုမူဘီတင်တို့ထင်းထင်းရှားရှားသိဒီကြကြဓတိပေမိုးတော်ကိုပဲဖြစ်တယ်ကာဖာဖတ်တော်ပြီးကိုမဟုတ်ဘူးလက္ခဏာလို့မဟုတ်တော့တေးကြကြရတော့နော်ခေါရာစုတော်22အာရ49 အောင်အဲ့ဒါလို့ဆိုရင်ကျွန်တော်တို့ကဓမ္မတော်နောက်လိုက်ဖြစ်တယ်လေဓမ္မနမြတ်ကြီးရဲ့တတိပေတဲ့အချက်လက်တွေကျမ်းမြတ်ဗုဒ္ဓံတဲ့ကကျွန်တော်အာယတ်ဆူရာဆူရာနံပါတ်39အာယတ်တော်69ကနေပြီးတော့100နဲ့9အထိ အာယတ်တော်ဆက်တစ်ပိုက်ရှိသူ့လူလေးတွေအဲ့ဒီသုရ39အာယတ်တော်69ကနေတရားနဲ့9ပါပါတဲ့အလဥပဒေကိုကျွန်တော်ပြပြအဲ့ဒီတင်ပြပြီးမိမိတို့နှစ်တရာကြိုက်တာဝေးချယ်လို့ရတယ်လက်ခံလို့လည်းရတယ်ငင်းဆန်လို့အဲ့ဒီမှာဘာပါလဲ وقال إني ذاهب إلى ربي دي جاب يوم يا لوتا تزرع لما مني أتوه أما مني مش အဲ့ဒီမှာဘာပြောတော့ဘော ကျွန်တော်တို့ဒီမှာမဇဟပ်ရှိတယ်။ဘာမဇဟပ်ကျွန်တော်တို့သိပါလေ။ဘာမဇဟပ်လဲပြီးရင်ရှာဘီဟန်ဘီမာလကီဟမလီမဇဟပ်တမန်တော်မြတ်ရဲ့အစ္စရာအလ္လာမ်ရဲ့မဇဟပ်ကပါလား။အဲ့ဒါကိုကုရ်အာန်ကပြတာလည်းမဇဟပ်။အင်းဒီဖဟီဘွန် လန်ဒီဂွန်ဆိုတာမတ်ဟတ်ကဆင်းတက်တဲ့ဆင်းပွားတဲ့သဘောဒါဘာရဲတော်ဘိုးအစ်ဟတ်လာတတ်တယ်မန်ဟတ်ဘာဟိဘာဟိဘာဘာဟိအများကြီးရှိကျွန်တော်ရဲ့မတ်ဟတ်ကျွန်တော်ရဲ့မတ်ဟတ်ဆိုတာလမ်းစဉ်လို့ပြောတယ်လမ်းစဉ်ဘယ်လမ်းစဉ်လဲတဲ့ ဓမ္မနဲ့အင်္ဂလိပ်အစ္စလာမ်မှကြီးညာလိုက်တယ်ကျွန်တော်ရဲ့ဘဝတီးဆောက်တဲ့လမ်းနဲ့ဟာတဲ့ဘယ်လိုလမ်းနဲ့လဲသိလားတဲ့အီလာရောဘီကျွန်တော်ကိုပြုစုပြောထောင်လမ်းညွန်ထိတ်ထိတ်နဲ့အလောင်းရှင်မြတ်ပြခံတဲ့လမ်းစဉ်ကိုကျွန်တော်ရှောက်ရမ်းနေတယ်ရှင်းတယ်ဆရာဟာဒီ ဒါကြောင့်မို့အဲ့ဒီအရှင်ကကျွန်တော်ကိုမကြံမီအမှန်တရားဟိဒယတ်ကိုပေးမှာရောဘီဟပ်လီရောဘီဟပ်လီမင်အစဝါလီဟီအိုးမျိုးပြုပြီးတော့ချင်းကျွန်တော်ကိုလူနဲ့လူပတ်ဝန်းကျင်ကိုအကျိုးဖြစ်ရောက်မှုဖြစ်စေမဲ့ စနစ်စရာတွေလောက်ရတွေကိုအကောင့်ထဲပေါ်နိုင်ပြီးအဖြစ်အရှင်ကတတ်မှတ်ပေးတော်မူပါအဲ့ဒီမှာလဘကဘာလာလဲဆိုတော့ဖမရှရနာဟူဘီကုရမ်ဟမီအဲ့ဒီပေါ်မှာတမန်တော်အိဗရာဟိမ်အလ္လာဟ်ရှင်မြတ်ကအင်မတန်ရည်ကြည်တိမ်မွေ့တဲ့ သစ္စာတော်ခံဖြစ်တဲ့သာတော်တစ်ပါးကိုချီးမြှင့်ပြီးဆိုတဲ့မင်္ဂလာသတင်းကောင်းကိုပေးခဲ့တယ်။ဒါနော်ကျွန်တော်ကုရ်အာန်ပြပြနော်။ဘာရပြန်လဲလွယ်နေတယ်ဆိုတော့ကျွန်တော်လည်းဆွေးနွေးလို့ရတယ်။ဆက်ပြောမယ်။ فلما فلما بلغ معه السعي 哎，请看嘛，拉到里哈，啊，三年没有，哦，还没变。 သူ့ရဲ့ဖန့်ကျင်တဲ့အတူတွက်တွက်လက်လက်ဖြက်ဖြက်လက်လက်ပွာလာနိုင်တဲ့အချိန်အခါရောက်တဲ့အခါမှာတဲ့ပြောလို့ဩရယောဘုလိုက်အာရီစာပေမှာလေ့လာကြည့်ပါသာတော့အစ်မအစ်လို့ခေါ်အစ်ဘနိုမော်ဗျာအစ်ကျွန်တော်ရဲ့သားဆိုအစ်ဘနီ ဒီမှာကကျွန်ုပ်သာဣပိတိလို့မကောဘူးရာမူနိုင်လို့ခေါ်တယ်။ဘာဖြစ်လို့လဲဆိုတော့အိုးကျွန်ုပ်ရဲ့ချင်းလွှတ်ချင်းလွှတ်စွာတော့သားတော်လေးလို့ဒီခေါ်ဖို့ခေါ်နေအဲဒါတော့ချစ်တဲ့ကောင်ကိုဘာပြောလဲအင်းနီအရောဖီမနာနာဟာဖတ်မဲတော့ပါ သင်ကိုအိမ်မက်ထမ်းမှာဟန်လို့မြင်မဲ့တယ်ဘယ်လိုမြင်မဲ့လဲဆိုတော့အန်နီအဇဘဟူအဇဘဟူကရလာရင်အဇဘဟူအသင်ကိုကျွန်တော်သေချာချာလှီးပြနေတယ်လို့အိမ်မက်တယ်တာဝန်ပေးပြီဖန်ဇောမာဇာတရော အဲ့ဒီငါရဲ့အိမ်မက်ကိုအသိမဲ့လို့မြင်တယ်လေတနည်းအားဖြင့်မင်းသဘောထားဘယ်လိုရှိလဲလို့မေးတာဓမ္မတော်ကြီးမလိမ်ဘူးနော်ကျွန်တော်တို့ကပ်ပြစာဝါသာလိမ်ပြီးခေါ်ခေါ်လို့ရှိုက်တန်ကလိုက်ပြီးရှိုက်တန်ကဆိုတော့ကျွမ်းနေပြီရှိုက်တန်လိုက်အေးဒီမလိုက်နဲ့နေပြီလေစမ်းပါ သားကဂိုက်တောင်လက်မခံတခါမရနှစ်ခါမရနောက်ဆိုသားလည်းစိတ်ခက်ဆက်ဆက်ပဲခဲကောင်းပြီးခဲနဲ့ပေါက်ထွက်လိုက်ခဲနဲ့ပေါက်မှဆိုင်ကံပြေးတာအဲ့ဒီစနစ်ကကလေးရှိနေတယ်တော့အဲ့ဒါပေါက်ကြတယ်ပြညာမရှိဘူးကျွန်တော်တော့ကျွန်တော်ဟတ်လို့လည်းကျွန်တော်မပေါက်ဟတ်မပိုင်ဘူးကျွန်တော်အဲ့ဒါပိုင်တော့ခင်ဗျားကိစ္စပဲဒါကျွန်တော်ဟတ် ဘာလို့ဖွင့်ပြောလဲအင်းဒီအာဘောကဖန်ဇမာသာတော်အသေးကိုကျွန်တော်လေးဖြတ်နေတယ်လေအိမ်မက်မှာမြင်တယ်အသေးရဲ့သဘောထားဘယ်လိုရှိလဲဒီပေါ်မှာအသေးဘယ်လိုမြင်နေလဲဟာအိမ်မက်တာပဲညာအိမ်မက်တာကအမှန်တရားဖြစ်ပါမလားမေကုံလူတွေတာမန်လူတွေအိမ်မက်တာတော့ တမန်တော်တွေရဲ့အိမ်မက်ကဟာလုံးဝမှန်ကန်တယ်ဆိုတဲ့အထောက်အထားကုရ်အာန်ကျမ်းမြတ်ရဲ့စူရာနံပါတ်48အာယတ်တော်29မှာယခုလိုပြောတယ်လောကဒ်ဆဒကောလ်ရဆူလ်ဟူရူယာဘီလ်ဟက် لقد အလာရှင်မြတ်ဟာအသေးအချာပဲအမြဲတမ်းသာဝရတိကြမှန်ကန်တဲ့အရှင်ဖြစ်တယ်ရဆူလ်ဟူလ်ရူယာအဲဒီအလာရှင်မြတ်စီလုတ်တဲ့ရဆူလ်တမန်တော်များရဲ့အိမ်မက်ဟာတဲ့ဘိလဟတ်ကသာဝရမှန်ပါနော်ကောင်းပြီ အဲ့ဒါကိုသားကိုပြောလိုက်သားကဘာပြန်ပြောလဲသားကဘာပြန်ပြောလဲအော်လေယာအမတိဖောမာတုမမာတမေတော့ကျွန်တော်ဆုံးတော့ပြေးပါအပေတော့ပေါက်ပြီးဆိုပြေးပါဒါမဲ့သူရသားတော်ကဘာပြောလဲယာအမ တော့မဟုတ်ဘာကမဲတော်ကိုအမရှင်မြတ်ကဘယ်လိုများဥပဒေအမိတ်ပြဆောင်တယ်လေအဲ့ဒီအမိတ်တိုင်းဖာကမဲတော်အတိအကျလိုက်လာအတိအကျတော့အင်းမလို့လောက်ပါအဲ့ဒီတိုင်းဘာဆက်ပြော ستجدني إن شاء الله من الصابرين အကယ်၍ အမောရှင်မြအလိုတော်ရှိမယ်ဆိုရင်ကျွန်ုပ်ဒီအလောင်းဝိရေကိုနာဂာလိုက်နာတဲ့သူတည်းမှာဘယ်လိုကိစ္စဖြစ်ဖြစ်အသက်ကိုဆုံးမတဲ့ခန္ဓာရဲ့အပြည့်ရှိကြောင်းကိုဖာခမဲတော့မကြရင်တွေ့ရမှာစာတจิตุနီကျွန်ုပ်တို့ဖာခမဲတော့မကြရင် နော်အဲ့တော့ကျွန်တော်ကိုဖတ်ပြီးတော့မကြရင်ခံနိုင်ရှိတဲ့လူဖြစ်တဲ့တွေ့မယ်ဆိုရင်အဲ့ဒီမှာအချက်နှစ်ချက်ရှိတယ်ကျွန်တော်နည်းနည်းပြောအဝေါရှင်မြတ်ရဲ့ပြဌာန်းတဲ့ဥပဒေတနည်းအားဖြင့်တမန်ကျအမိန့်ကို တင်ဆိုတဲ့လူတွေကအဲဒီရလာဥပရိသကိုလက်တွေ့ကျင့်သုံးရမယ်ဆိုရင်ဤသည့်အရာကိုမဆိုစွန့်လွတ်နိုင်ရမယ်လက်ခံနိုင်ရမယ်ကျင့်သုံးနိုင်ရမယ်အဖေဒီလောက်ချစ်တဲ့ကရာကိုနိုင်လို့ပေါ့ငါအလွန်ချစ်တဲ့သားလေးကိုလည်းနီးဖြတ်ပဲဆိုတာဟာဘာလဲ ညီမရဲ့ဥပဒေကနံပါတ်1ပြရသာဒီနံပါတ်1ရှိခနေ့ရာသူကြီးသူကသူဤသားရဲ့ပြစ်မှုကျွလွန်တဲ့သေကြရဲ့အတိပေးပါငါသားဆိုမလို့ပြစ်ကပြစ်အဲ့တော့အလားရဲ့ဥပဒေကိုမိမိရဲ့အချစ်ဆုံးသားကို ဒုတိယနေရာမှာဒါဒီအလအမိတ်ကိုပထမထားပြီးတော့သတ်ဖို့အစင်းနေဖြစ်တယ်သားကိုပြန်ကြည့်လိုက်မိမိကိုဒါနဲ့နှီးပဲဆိုရင်တော့ပြီးသွားပြီလေဘဝတုံးပြီတဏှာပြည့်သိပြီဒါပေမဲ့အလရှင်ပြပြတာနာမိတ်ကိုအဖေကလက်တွေ့လိုက်တာကြင့်တုံးတဲ့ပုံမှာမိမိအသက်ကို စိုးဖို့လည်းမိမိအနေနဲ့အစဉ်လေးရှိတယ်။ဘာကြောင့်လဲအလားဥပဒေပြထံချက်ကိုလက်တွေ့ကြည့်တော့ဖို့တိုးတဲ့ဘလူစွန့်လွှတ်ထားတယ်။ဒီနေ့နိုင်ငံတော်အတွက်အသက်ဆုံးတဲ့တာဝန်ရှိတယ်။အဲ့တော့ခဏကျွန်တော်တို့အလားရဲ့ဥပဒေကိုနာခံဖို့ဒီမှာမိမိတစ်ဖက်က သားအလွန်ချစ်တဲ့သားကိုလိပြဆွလို့ကိုသားအနေနဲ့ကမိမိအသက်ကိုဆွလို့ကိုအစိမ်းနဲ့ရှိတယ်နည်းနည်းကျွန်တော်ရှင်းပြရှုပ်လို့တော့မဟုတ်စာအင်ရှာအလ္လာဟ်အင်ရှာအလ္လာဟ်စာတာဂျီဒူနီအင်ရှာအလ္လာဟ်မင်အစဝါဒီနီအကယ်၍ လို့ရှိရင်တဲ့ကျွန်တော်ကအဲ့ဒီအမိတ်ပေါ်မှာခံနိုင်ကြံ့ခိုင်တဲ့လူပြဖတ်ကြဲတော့မကြရင်တွေ့မယ်ဆိုတော့ကျွန်တော်ထွက်ပြေးပြီကျွန်တော်အနေနဲ့ပေါ့ထွက်ပြေးပြီးတော့ဗာတယ်မအလားအလိုမရှိလို့ကျွန်တော်ပြေးတာပါလို့ပြောတယ်။တော့ပတ်ရဲ့တင်ရှာအောင်တော့တုံးတာဟုတ်အလားအလိုရှိမယ်ဆိုရင်ကျွန်တော်ခံနိုင်ရှိအဖြစ်နဲ့တွေ့မယ်ထွက်ပြေးပြီးဗာပြောမယ်အလားအလိုမရှိလို့ကျွန်တော်ပြေးတာပြောလို့မရဘူး အာရမီစာပေအသုံးလုံးကျမ်းမြတ်ကုရ်အာန်နဲ့အသုံးလုံးကိုကျွန်တော်နားလည်လေ့လာဟောသိရမယ်အကယ်၍များအင်ရှာအလ္လာဟ်အလာရှင်မြတ်အကယ်၍အလိုရှိမယ်ဆိုတဲ့စကားလုံးကပါမိမိကဘယ်ကိစ္စကိုဘယ်လိုဆုံးဖြတ်မယ်အဲ့ဒီဆုံးဖြတ်ချက်ပေါ်မှာအလာကလိုရှိပြီပါ အလာကလာတဲ့မင်းမကောင်းတာလုပ်မင်းကောင်းတာလုပ်လို့ဒါမှမဟုတ်မိမိကကောင်းအောင်လုပ်လာပြီဆိုရင်အလာကကောင်းတဲ့လမ်းတွေကိုအလိုရှိပေးမှာမိမိကမကောင်းတဲ့စနစ်ကိုခြေသုံးမယ်ဆိုရင်အလာကမကောင်းတဲ့စနစ်မှာထည့်အဲ့တော့အလာအလိုရှိမယ်ဆိုရင်မှဘယ်ဘဝမူတည်တဲ့ကာယကရှိကိုဝါမူတည်တယ်ကာယကံရှင်ကို၌ကအလ္လာဟ်ဥရေကိုတန့်ထိုင်နိုင်တဲ့အရေးချင်းရှိတဲ့ပုံမှာ အလ္လာဟ်ကကြံ့ခိုင်နိုင်တဲ့အရေးကြီးကိုချီးမြှင့်အဲ့ဒါလိုပြောပြီးတော့သာပန်တို့ညှိနှိုင်းပြီးမှနောက်ဝတ်တော်သူညီရက်ကိုယူပြီးမှအလုပ်လေ فلما သားကိုဘေးဆောင်ထည့်လိုက်မောက်ရပါကျတော့ကျတော့မျက်နှာမြင်မလုံးပြမှာကြောက်အာမေအလားပေးတဲ့မျက်နှာလည်းဘယ်ရမင်းဟုတ်ပြီဘေးဆောင်ထည့်လိုက်တဲ့အခါမှာဘယ်လိုတုံးတယ်လဲကိုရာအတုံးလုံးကြီးတစ်ချက်ပြီးလာတယ်ဖလမ်မာအစလမ်လို့တုံးတယ်အဲအဲ့ဒီချိန်မှာအဲ့ဒီအဖေနဲ့သားနှစ်ဦးဟာတဲ့အစ္စလာမ် လက်ခံပြီးတာဒီဖြစ်သွားပြီတဲ့ဘာလို့အလားမလာပါလဲအဲ့ဒီလက်တွေ့ကြည့်တော့မှတော့အလားမလာတာကျွန်တော်ပါဇက်နဲ့နာကနာတော့ပါဇက်နဲ့ပဲရနော်အဲ့တော့အဲ့ဒီချိန်မှာအလားရှိမလားကဝါဟီအသံပြုဝရဏတယ office of Dr. Ruya Commodore Athena Athena met a metal let to ti ti ja ja ထားဆောင်ခဲ့ပြီးဖြစ်သည်ကဒါလီကအင်နာကဒါလီကနဂျီလ်မုဟ်ဆင်ဧကမှာအာလာရှင်မြတ်ဟာ ငါပြထမ်းတဲ့ဥပဒေကိုအမေကိုလက်တွေ့နာဂာနဲ့လူတွေကိုငါရှင်မြတ်ကကြီးကျယ်တဲ့သုလတ်တွေအကျိုးတရားမှုတွေကိုချီးမြှင့်မယ်ငါဆက်ပြီး إن هذا لهو البلاء المبين အဲ့ဒါတကယ်မဟုတ်တကယ်တတ်ခိုင်းတာ ဘူးတဲ့နော်အသေးချာပဲအသေးတို့ဒီငါရှင်မြတ်ရဲ့ဥပဒေအမိတ်ကိုဘယ်လောက်ထိငါကလည်းဆိုရဟာကိုစုံစမ်းစမ်းတတ်ခြင်းပဲဖြစ်ပါလေတဲ့ကျွန်တော်တတိထားပြီးတော့ဆက်ပါဖဒိုင်နာဟူဘယ်သိမင်းဟောင်းပြီး وفديناه بالذبح العظيم عشان دي အဲဒီလိုရစ်ပူဇော်တပ်ဖြတ်ခြင်းကိုအဲဒီအရာနဲ့အပြောင်းလဲအစားထိုးပေးလိုက်ပြီတဲ့။ဘာနဲ့အစားထိုးလဲ။ဘာနဲ့ဘုရားမပေါ်ပြဘူးတော့ကျွန်တော်တို့ကပေါ်ပြတယ် ဒုံမာလေဟုတ်ပြီဒုံမာဆိုဦးကျွန်တော်လောက်တာဒုံမာကိုလောက်နေတာအစင်လားရှင်းပြရလွယ်လွယ်လေးနော်ဝဖဒိုင်နာဟူဘိသဘဟင်အာဖင်အဇီမ်ဆိုတာကြီးကျယ်တယ်ဒီကြီးကျယ်တဲ့လုပ်ရကြီးမားတဲ့တားတော့မဟုတ်တော့ကြီးမားတဲ့တားတော့ဆင်လောက်အောင်ဟုတ်ပြီဖဒိုင်နာဟူဘိသဘဟင်အာဖင်အဲ့လိုကြီးကျယ်တဲ့ ဒီပူဇော်ခြင်းပဲဖောက်ဖို့တပ်ဖြတ်ခြင်းပဲဖောက်ဖို့အဲ့ဒါကသူ့နဲ့ငါအစားထိုးပေးလိုက်ပြီးဖလှယ်လိုက်ပြီးအဲ့ဒီအပေါ်မှာကျွန်တော်တို့ကဘယ်လိုမြင်ကြအဲ့ဒါအဲ့ဒီမှာအဲ့ဒီမှာပွဲတာဝယ်လာတော့ပွဲရနော်ဒါပုံကြိုက်တယ်ပဲဒီပဲအမှန်အလားကဆက်ဝတ္တရကနာအလိုင်းဖီလ်အာကီရီ အဲဒီအချက်လက်အဲဒီစနစ်ကိုငါရှင်မြတ်ကနောင်လာနောက်သားများအတွက်အမတ်တရားထားခဲ့တယ်အဲဒီအမတ်ထားခဲ့တယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကအဲဒီအချိန်ကြာနေကျွန်တော်တို့ဘာလုပ်ကြလဲဆိုဒီကြီးမင်းများသိနော်ဟုတ် နောက်ငါနောက်သားတွေအတွက်အမှတ်တရငါအရှင်ထားခဲ့တယ်ဆိုတော့ဘာကိုထားခဲ့တာအဲ့ဒီဟာမှာကျွန်တော်တို့စဉ်းစားရအောင်ထိုရနဲ့ထိုသူနဲ့အစားထိုးလဲလဲလိုက်ပြီးဆိုတာပြောတယ်အဲ့ဒီစနစ်ကိုနောက်လာနောက်သားများအတွက်အမှတ်တရထားခဲ့တယ်လို့ပြောတယ်အဲ့ဒီမှာကျွန်တော်တို့ဘယ်လိုနားလဲ မိမိချိုက်တယ်လို့နားလည်တယ်ရှိကျွန်တော်နားလည်တာကျွန်တော်ပြောပြကျွန်တော်နားလည်တာပြောလို့မကြီးမိမလက်ခံလို့မဟုတ်ကျွန်တော်နားလည်တာကကျွန်တော်တော်လို့ကျွန်တော်စဉ်းစားတတ်လို့မဟုတ်ဘူးဂျာမြကုရ်အာန်ဆူရာ22အာရတ်တော်39မှာကြည့်ပြီးတော့ကျွန်တော်ဆုံးဖြတ်ကျွန်တော်ဘက်ကကျွန်တော်အယူဆနဲ့ကျွန်တော်ထင်မြင်ခြင်းနဲ့ ဘာမှပြောပါတော့မရတဲ့ဘုံတော်တွေကဆုံးဖြတ်တာကုရ်အာန်ကျမ်းများဆူရာ22အာယတ်တော်39အရာကျွန်တော်ကဒီဟာကိုမယူဆတယ်ဆိုတော့ဘယ်လိုအထိမ့်မှကိုထားခဲ့တယ်လဲဆိုတော့ရှိပါအလားရှိမြတ်ကအဲ့ဒီမှာပြောတယ်ဆူရာ22အာယတ်တော်39 لن ينال الله لحومها ولا دماؤها ولكن يناله التقوى منكم إيه، إيه، إيه، لن الله لحومها ولا دماؤها as they know it so long like that عصائر لغومها لحم يعني عصائر ولا دماؤها عصير تينو سولور عصائر عصير هذا لن ينال الله ايه لا ينال الله لا لا ينال الله سبحانه من يقول بما بعد ذلك ရောက်ဘူးလို့ပြောတာလာကျနာလဲလာတော့ဟိုကျဲမရဘာဖြစ်တော့ပြောမှာပေါ့အဲခဏပြောတာတုံးလို့လေးပြောကျွန်တော်သိရလိုက်ရင်မှာတော့ဘယ်တော့ဘယ်တော့အခါမှာကေရမတိုင်အောင်အဲဒီအတင်တို့ရဲ့အသားတွေအသွေးတွေအလတ်ဘယ်တော့မှမရောက်အပြတ်ပြောတာဒါဆိုကျွန်တော်တို့ဘာအထိမှထားတယ် ဒါပေမဲ့လူကြီးပြင်းပြကြိုက်တာတော့ဘာလို့ရှိဘူးနော်ကျွန်တော်အတိုက်ကပြောတာပေါ့ကျွန်တော်ကကုရ်အန်ကျမ်းမှာပါတာပြအလ္လာဟ်ကဘာရောက်မှာလဲဒါလူတွေနားလည်အောင်ပြောတာအလ္လာဟ်ကရောက်မယ်ဆိုတာကအလ္လာဟ်လက်ခံမှာကိုပြောတာမရောက်ဘူးဆိုတာကအလ္လာဟ်လက်မခံဘူးလို့ပြောတာအလ္လာဟ်ရောက်ပါလားဘယ်တော့တခြား ولكن يناله التقوى منكم အသင်တို့ဘုရားများရဲ့အလားရှိမြပြဌာန်းတဲ့ဥပရိတလမ်းညွှန်ချက်နဲ့အညီပြုလုပ်ဆောင်ရွက်ခဲ့တော့ကောင်းမှုကုသိုလ်များသည့်ဒါလည်းငါလက်ခံတော်မူမယ်အသွေးလေးတိုင်းလက်ခံမှာလက်ခံမှာကဘာလဲ يناله التقوى منكم منه التقوى تقوى ဆိုတော့ကျွန်တော်တို့တည်တဲ့ تقوى ကြောင့်တော့ကျွန်တော်မပြောလို့ဘူးဗုဒ္ဓဟတမတဲ့ تقوى အာရပေါင်းမြောက်များတာရှိတယ်အလုံးတော်ကပါလေအလားပြဥပဒေကိုယုံတယ်ယုံပြီးရင်အလားပြဥပဒေအတိုင်းလက်တွေ့ဘဝကိုတည်ဆောက်မယ်ဆိုရင်တူတီ تقوى ရှိတယ်အမျိုးသားဖြစ်စေအမျိုးသမီးဖြစ်စေဒါကြောင့်မလို့ အသင်တို့ရဲ့ဘဝတည်ဆောက်တဲ့စနစ်မှာငါလာတမပြထံတော်ဥပေဒါလူပြတဲ့အညီယုံကြည်လက်ခံရှင်းသုံးခြင်းသည်သာလျှင်အာရှင်မြတ်ကရောက်ပါတဲ့ငါလက်ခံအဲ့တော့ကျွန်တော်တို့စဉ်းစားကြရှိအလားရှင်မြတ်ပြထားတဲ့ဥပဒေအတိုင်းအတိအကျလုပ်ပါလား အဲ့ဒီအပေါ်မှာပညာရှင်များရဲ့သဘောတရားတင်ပြတဲ့လူအများလုံးနေတာအတိုင်းလုံးလားကြိုက်တာလုံးကျွန်တော်ကုရ်အန်ကျမ်းမှာရှိတာတင်ပြဒါပေမဲ့လို့ကျွန်တော်တို့သိတယ်ဘောဓဘာနီမှာမွားတယ်စိတ်တွေတိုးတယ်တတ်ဖို့မလိုဘူးလို့ကျွန်တော်လုံးဝမပြောဘူးတော့ ဘယ်သူမှမတိုက်ဘူးတော့တိုက်လို့လည်းမရဘူးတော့တိုက်ဖို့လည်းတောက်မှုရှိဘုရားရဲ့အရှိတရားကိုသင်ပြနော်ဘာကြောင့်လဲပြီးတယ်မိမိလည်းစားတယ်အများလည်းကျွေးတယ်လူသားလည်းကောင်းတာပေါ့တို့တော့ဒီအချိန်အခါမှာတမန်တော်ဣဗရာဟိမ်လေးစံနဲ့တားတော်ရဲ့စံကိုယူပဲဆိုဘယ်စံကိုယူမှာလဲ အလ္လာဟ်ရဲ့အမိန့်ကိုနာခံတဲ့ဒီမှာအကုန်စွန့်ရတဲ့အားလည်းတက်ရတဲ့သားကလည်းမိမိအတက်ကိုအသေးခံရတဲ့ဆိုတော့စံလို့ယူပါတော့ဘုတခြားစံတဲ့စံနော်အဲ့တော့ကျွန်တော်တို့မှာကအလ္လာဟ်ရဲ့ဥပဒေတော်ကိုလက်တွေ့ကျင့်သုံးတဲ့စီမှာ လူအများရဲ့အနှောင့်အယှက်စိတ်ဆင်းရဲမှုမကျေနပ်မှုကိုမဖြစ်သင့်ဘူးအလ္လာဟ်ရဲ့ဥပဒေတော်ကိုလက်တွေ့လိုက်နာယုံကြည်ကြည့်သုံးတဲ့စီမှာလူအများကကျေနပ်ရမယ်နှစ်သက်ရမယ်သဘောကျရမယ်အဲ့ဒါကမန္တရားအဲ့တော့ကျွန်တော်ဒီလိုကြောင့်ပါပြောလိုတာပါ နေ့ကျွန်တော်တို့ဟာဒီမိမိအသက်ကိုလူချင်းအလားအမိတ်ကိုနာခံပြီးတော့အရာခတ်တွေကိုစွန့်လွတ်ခြင်းဆိုတာပါပါနှစ်ဦးတည်းမဟုတ်ပါဘူးကျွန်တော်တို့ရဲ့ဘဝတည်ဆောက်မှုမှာအမှန်တရားကိုသင်ပြလိုက်လို့သင်ပြလိုက်လို့ငါတော့ဒီပလီကထွက်ပြရမလားဆိုကြောက်ပြီးတော့အမှန်ကိုမတင်ပြရင်သူလည်းပါတယ် တင်ပြရမယ်ဟာရီမာဇကူလာအစ္စလာမ်စုတောင်းပြီးဝတ်ကြောင်းတော်မှာကုရ်အာန်ဆိုင်ရာကိစ္စအမှန်တွေကိုတင်ပြတဲ့စီမှာသတ်ဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိပုဂ္ဂိုလ်များဟာလုံးဝလွတ်လပ်မှုပေးထားတယ်ဘာမှမချုပ်ကျတာဘူးအဲဒီအုပ်ချုပ်ရေးဘက်မှာဘာမှခွင့်တောင်းနေကြမလို့ ကျွန်တော်တို့ခွင့်ပြုပြီးသားအေးတခုပဲခြားပါလားလေခြားလူမျိုးတွေနော်မလွတ်တဲ့နိုင်ငံရေးတွေမပါဖို့ပဲလို့သူများကိုပုတ်ခတ်တာလို့ပုဂ္ဂိုလ်ရေးဖွဲ့စည်းဘာရတရားပုတ်ခတ်တာလို့မပါဘူးပဲဟောပြောတဲ့စီမှာကုရ်အာန်ကျမ်းမြတ်ဆိုင်ရာတင်ပြဟောကြားတဲ့စီမှာသက်ဆိုင်အောင်ချိုးရေးဖွဲ့နေတာဘာမှတာမြစ်ထားမှုမရှိလွတ်လွတ်လပ်လပ်တင်ပြပေးထားတယ် ဒါကြောင့်မို့ကျွန်တော်တို့ဒီကြောင်းပြောမှာကျွန်တော်အုပ်ချုပ်ရေးဘက်မှာကျွန်တော်ဒီကြောင်းပြောပါမယ်လို့ခွင့်ပြုချက်တောင်းတာတော့ကျွန်တော်ကုရ်အာန်မှာရှိတဲ့အရှိကိုတင်ပြခွင့်ရှိတဲ့ပုံမှာကျွန်တော်တင်ပြတယ်ဆူရာ78အာယတ်တော်29မှာဘောကိုလေးဟောမေရောပီကုံဖမန်ချာဖလျူမင်ဝမန်ချာဖလျာကူ မတော်ဘုန်းတေတမန်တော်ကြီးညာကြီးညာအလ်ဟက်ကူမီရ်ရဘ်ဘီကူအဖရိချာပြောတာသာဝရတစ္ဆာတရားအမှန်တရားသာဝရကေယမတ်တိုင်တိကြမှန်ကမဲ့လမ်းညွှန်ရဲ့ဥပဒေပြဌာန်းချက်ဆိုတာတဲ့ဘယ်ရလာပါလဲဘုဒ္ဓဆရာလား ဘယ်အုပ်စုကလာဘယ်ပညာရှင်ကြီးကလာဘယ်ဂိုင်းကလာလာမပြောင်းဘူးအလားပြောင်းမေရောပိကုံအတင်တို့အားလုံးကိုလူသားတက်ရှိဒိဋ္ဌာန်စัจ java လာအနန္တကိုပြုစုပြောထောင်တဲ့အလားရှင်မြတ်ထာတော်မှာရောက်ရှိတဲ့အမှန်တရားကိုဆိုလိုတာအဲ့ဒီအရာဒီတာလေးသာဝရမှန်မယ်ဆိုတော့အတင်ကြည်ညာလိုက်ပါ အဲ့တော့ကျွန်တော်တို့သိထားတာကျွန်တော်တို့ကြားဘူးလားကျွန်တော်တို့ဖတ်ဘူးလားအလားဥပဒေနဲ့လွဲနေရင်တော့ကျွန်တော်တို့စိတ်ကြိုက်ရေးကြပါဟာရေးချင်အလားရဲ့ဥပဒေကိုလည်းသိအောင်နားလည်ဖို့ကြိုးစားတယ်အလားဥပဒေကိုရာကိုနားလည်အောင်ကြိုးစားမယ်ဆိုရင်ကျွန်တော်ပြောပြရဘာသာပြဖတ်ရင်တော့မဆိုးပါဘူးကောင်းပါလေ အလ္လာဟ်ဥပဒေအတိုင်းသိမှာတော့မဟုတ်ကျွန်တော်ဒီတိုင်းပြောဘာသာပြန်ဆိုသူရဲ့အာဘော်ရသွားတယ်မယုံဘူးလားဘောလမာအဖွဲ့ဝင်ကျွန်တော်တို့ကာဒီယန်ကြီးဘာသာပြန်ဖတ်မယ်ဆိုသူကထောက်ခံမှာလားမဖတ်တယ်ဘူးကျွန်တော်မင်းကြီးမဖတ်နဲ့ရှီယာအာမဖတ်နဲ့ကာဒီယန်ကြီးကျွန်တော်မင်းကြီးဘောလမာလို့ပြောပါတယ်ကျွန်တော်ပါပါ အေးအလတ်ရဲ့ကုရ်အာန်ဒီအာရဗီဘာသာစာပေဖြစ်တယ်အဲ့ဒီကုရ်အာန်ကိုဖတ်ပြီးဓာတ်ရိုက်နားလည်လာမယ်ဆိုရင်အဲ့ဒါအမှန်တရားပဲဓာတ်ရိုက်နားလည်နိုင်တဲ့အခွင့်အရေးလူတိုင်းလူတိုင်းမှာရှိတယ်ခေတ်ဆက်ဆက်မှာရှိတယ်လူမျိုးတစ်မျိုးတည်းမဟုတ်ဘူးခေတ်ကာလတစ်ခုတည်းမဟုတ်ဘူးအဲ့ဒီကုရ်အာန်ကိုတည်နေတာလူသားမှန်ရင် အဲ့ဒီကုရ်အာန်ကြီးသူ့ဘဝလမ်းကိုလောမောင်းတဲ့လမ်းညွှန်ပြပေးတာအဲ့တော့ကျွန်တော်တို့ဒီဟာကုရ်အာန်ကိုဘယ်လိုမှနားလည်မလို့လားဒါတွေကကျွန်တော်တို့ကုရ်အာန်ကိုခြေကပ်ဖို့ဝေးအောင်ပန်တီးရတယ်လူတိုင်းနားလည်နိုင်မရှိဘူးအင်နာဇမ်နာကုရ်အာန်အရ်ရီယလ်အလကုမ်တာဂီနူဆူရာဆမ်အာယတ်နှစ်မှာရှိလူတိုင်းလူတိုင်းမိမိမှာရှိတဲ့အသိတရားနဲ့ရှင်တွယ်ပြီးကုရ်အာန်ကိုသိဖို့ဘဝတိဆောက်ဖို့ချတယ် နော်အဲ့ဒါမို့ကျွန်တော်တို့ဟာမိမိရဲ့ကျင့်သုံးနေတဲ့စနစ်တွေဟာအလားပြဥပဒေနဲ့ကိုက်ညီလားမကိုက်ညီဘူးလေလာပါစူးစမ်းပါမိမိနှစ်သက်ရာရွေးချယ်ဘာကိုလက်ခံရမယ်လို့ကျွန်တော်ပြောပိုင်လို့မရှိဘူးမိမိမှာအကြည့်ဉာဏ်ရှိတယ်တွေးခေါ်ရှိလေလာပြီးတော့ကျွန်တော်တို့ဖယ်လန်းလိုက် ألم نجعل له عينين ولسانا وشفتين وهديناه النجدين تنو يلو زوم بيا نو كان لو بيا အစိုးရကောင်လမ်းနဲ့ပဲလဲပြတော့တယ်လေကြိုက်တာ။နော်။အကြောင်းဒီနေ့ကျွန်တော်တို့ပါတိကြတဲ့အတိတွေနဲ့အလားပြဥပဒေနဲ့ဘယ်လိုတဘောကျရှိရဆိုတော့လေ့လာပြီးမှကျွန်တော်တို့ဟာအမှန်ကို လက်တွေ့လိုက်နာကျင့်သုံးနိုင်ကြပါစေလို့ဆန္ဒပြုနေကျွန်တော်ပထမဆုံးပါပဲ